ခန်းကြီးရှိအငယ်1မှ4ထာဝရဘုရားကလည်းတင်းဒီအာယုံအားဆင့်ဆိုရမည်မှာမိခွက်များကိုထွန်းသောအခါမိခွက်ခုနှလုံးတို့သည်မိခုံတစ်ဖက်တစ်ချက်၌ထွန်းလင်းရမည်ဟုမောရှိအားမှားထားတော်မူသည့်အတိုင်းအာယုံပြု၍မိခုံတစ်ဖက်တစ်ချက်၌မိခွက်များကိုထွန်းလေ၏ မိဂုံမူကားထာဝရဘုရားသည်မောရှေအားပြတော်မူသော ပုံနှင့်အညီမိဂုံတိုင်မှဆ၍ကြာပွင့်တိုင်အောင်ရွှေဖြင့်တဆက်တည်းထုလုပ်သောမိဂုံဖြစ်သည်အငယ်9မှ12ထာဝရဘုရားသည်မောရှေအားမိန်တော်မူသည်ကားလေဝိသားတို့ကိုဣဒရေလအမျိုးသားတို့အထက်က ရွေးကောက်၍စင်ကြယ်စေလော့ စင်ကြယ်စေခြင်းငှာပြုအပ်မိအမှုဟုမူကားစင်ကြယ်ခြင်းမင်္ဂလာရေကို သူတို့အပေါ်မှာဖြန့်၍သူတို့သည်တကိုယ်လုံးကိုအမွှေးရိတ်ခြင်းအဝတ်လျှော်ခြင်းကိုပြုသဖြင့်စင်ကြယ်စေရမည်စီရောသောမုံညက်သည်ဟုသောဘောဇင်ပူဇော်တကာနှင့်တကွအသက်ပြိုသော နွားထီးတကောင်အပြစ်ဖြေရာရစ်ဖို့အသက်ပြိုသော နွားထီးတကောင်ကို ယူပြီးလင်လေဝိသားတို့ကိုပရိသတ်စည်းဝေးရာ တဲတော်ရှိသို့ခေါ်ခဲ့၍ဤဒေလအမျိုးသားပရိသတ်အပေါင်းတို့ကို စီဝေးစေပြီးမှ လေဝိသားတို့ကိုသာရဖျားရှိတော်သို့ဆောင်ခဲ့၍သူတို့ခေါင်းပေါ်မှဤဒေလအမျိုးသားတို့သည် လက်ကိုတင်သည်ဖြင့်သူတို့သည်သာရဖျား၏အမှုတော်ကိုထမ်းစေခြင်းငှာဤဒေလအမျိုးသားတို့ပြုသော ပူဇော်တကာဒီဟုသော လေဝိသားတို့ကိုအာယုန်သည်ဒါရဖျံအားဆက်ရမည် လေဝိသားတို့သည်လည်းနွားကောင်းပေါ်မှာမိမိတို့လက်ကိုတင်၍သူတို့အဖို့အပြစ်ဖြေခြင်းကို ပြုလိုသောငှာဒါဝရဖျားရှိမှနွားတကောင်ကို အပြစ်ဖြေရာရစ်တကောင်ကိုမိရှုရာရစ်ပြု၍ပူဇော်ရကြမည်အငယ်73မှ78လေဝိသားတို့ကို အာယုန်နှင့်သူ၏သားတို့ရှေ့မှထား၍ ထာဝရဘုရားအားပူဇော်သက္ကာပြုရမည်။ထိုသို့လေဝိသားတို့ကိုဣသရေလအမျိုးသားတို့နှင့် တခြားစီခွဲထား၍၊သူတို့သည်အထူးသဖြင့်ငါ့လူဖြစ်ရကြလိမ့်မည်။ထိုနောက်မှ လေဝိသားတို့သည်ပရိသတ်စည်းဝေးရာတဲတော်အမှုကို ဆောင်ရွက်ခြင်းငှါဝင်ရကြလိမ့်မည်။သူတို့ကိုစင်ကြယ်စေ၍ပူဇော်သက္ကာပြုရသောအကြောင်းဟူမူကား၊ဣသရေလအမျိုးထဲကသူတို့ကိုရွေးကောက်၍ ငါအားအပိုင်ပေးရမည်ဤဒေလအမျိုးတွင်အူဖွားမြင်သောတာဥများအတွေ့သူတို့ကိုငါသိမ့်ယူ၏အဂရုပြည်၌တာဥအပေါင်းတို့ကိုငါသည်ဒဏ်ခတ်သောအခါဣဒေလအမျိုးတွင် လူဖြစ်စေတရိษံဖြစ်စေတာဥအပေါင်းတို့ကိုကိုအဖို့တန်ရှင်းစေသောကြောင့်တာဥအပေါင်းတို့ကိုအထူးသဖြင့်ငါပိုင်ရမည်တဖန်ဣဒေလအမျိုးတာဥအပေါင်းတို့အတွေ့ လေဝိသားတို့ကိုငါယူ၏အငယ်19မှ22သူတို့သည်လည်းပရိသတ်စည်းဝေးရာတဲတော်၌ဤဒေလအမျိုးသားဆောင်ရွက်ရသောအမှုကို ဆောင်ရွက်စေခြင်းငှာ၎င်းဤဒေလအမျိုးသားတို့သည်တန်ရှင်းရာဌာနတော်သို့ချင်းကပ်သောအခါဘေးဒဏ်နှင့်လွတ်မြေအကြောင်းအပြစ်ဖြေခြင်းကိုပြုစေခြင်းငှာ၎င်းဤဒေလအမျိုးတဲက လေဝိသားတို့ကိုအာရုန်နှင့်သူ၏သားတို့အားစွန့်ကြဲပေးကမ်းသည်ဟုလေဝိသားအမှု၌ထာဝရဘုရားသည်မောရှေအားမှာထားတော်မူသည်အတိုင်း၊မောရှေနှင့်အာရုန်အစရှိသောဣသရေလအမျိုးသားပရိသတ်အပေါင်းတို့သည်လေဝိသားတို့ကိုပြုကြလျှင်၊သူတို့သည် စင်ကြယ်ခြင်းသို့ရောက်၍မိမိတို့အဝတ်ကိုလျှော်ကြ၏။အာရုန်သည်လည်းသူတို့ကိုထာဝရဘုရားအားဆက်ကပ်၍ သူတို့အဖို့အပြစ်ဖြေခြင်းကိုပြုသဖြင့်စင်ကြယ်စေလေ၏ထိုနောက်မှ လေဝိသားတို့သည်အာယုန်နှင့်သူ၏သားတို့ရှိ၌ပရိသတ်စည်းဝေးရာတဲတော်အမှုကိုဆောင်ရွက်ခြင်းငှာဝင်ကြ၏လေဝိသားတို့အမှု၌သာရဖျားသည် မောရှေအားမှားထားတော်မူသည့်အတိုင်းလူအပေါင်းတို့သည်ပြုကြ၏အငယ်23မှ25 တဖန်သာရဖျားသည်မောရှေအားမိန့်တော်မူသည်ကားလေဝိသားတို့သည်အသက်25နှစ်လွန်မှပရိသတ်စည်းဝေးရာတဲတော်အမှုကို ဆောင်ရွက်ခြင်းငှာဝင်ရကြမည်အသက်90လွန်မှ အမှုလွတ်၍နောက်တဖန်မဆောင်ရွက်ဘဲပရိသတ်စည်းဝေးရာတဲတော်၌မိမိညီအကိုတို့နှင့်အတူကူညီ၍အလှလှဆောင်ရကြမည်ထိုတို့လေဝိသားများဆောင်ရသော အမှုကိုစီရင်ရမည်ဟု မိန့်တော်မူ၏